ညနေချမ်းချိန်ကလာမိမိတို့ရဲ့တောင်းကြပြီးညွတ်တဲ့အခါလောကမှာဘုံတော်အနန္တကံတော်အနန္တဉာဏ်တော်အနန္တနဲ့ပြည့်စုံတော်မူသောတရားရှိဆုံးမတရားလေးနာယူခြင်းဖြင့်တဏိတာရဲ့အရှင်လေးတွေကို ချိန်တဲ့အချိန်ဆိုတာတောင်းကျညီညွတ်တဲ့အချိန်တောင်းကျမညီညွတ်တဲ့အချိန်ကိုရှိနော်တရားနာခြင်းဆိုတာတရားနာရဖို့ဆိုတာသိပြီးတော့တယ်။ဘာကြောင့်လဲ။တရားကတော့ဥပမာပြ။လူပြေကအတ္တစေ။ဓမ္မပြေကအတ္တစေ ဓမ္မပြေကအတ္တဇင်ကိုချလိုက်လူပြေကအတ္တဇင်ထောင်အဖျားခြင်းနှစ်ခုရှိတယ်ရှိတယ်ဒီသာသနာမှာတွေ့ဖို့ဒီတရားတွေနာကြားဖို့ဆိုသိခဲ့နော်အပယ်လေးပုံမှာဒီတရားတွေနာပဲမရဟုတ်ကဲ့လားလက်ပြေမှာတော့နတ်အနာဂံကြီးတွေဟောလို့တရားနာပဲ ပြီးတော့ပစ္စံတဲ့နိုင်ငံသာသနာမထွန်းကားတဲ့နိုင်ငံတွေဒုသာသနာမထွန်းကားတဲ့နိုင်ငံတွေမှာဒီတရားတွေနာကျင်လို့ နာလို့ရမှာသူတို့မှာနားထောင်နေတယ်နားမရှိနော်နိုင်ငံခြားတွေဘုန်းကြီးတို့ဒေသစာတွေလှည့်လည်ပြီးတော့ကြာ ရသောအဖြစ်ကိုမြန်မာမိသားစုတွေကအဓိကအဲချမ်းပါနိုင်ငံခြားသားတွေကတော့သူတို့နဲ့မပြောဘလောက်ပဲရှိအကြောင်းမလို့ဒီတရားကိုဘုရားဘာသာ ဖြစ်ရလောက်ကံကောင်းတယ်အကြောင်းမလို့ဒီဗုဒ္ဓဘာသာဖြစ်ရခြင်းနဲ့ဘုရားဘာသာမဖြစ်တဲ့ဘာသာတွေ ရှင်ရွယ်ခြင်းဘုရားဘာသာကအနည်းငယ်နော်ဒီဗုဒ္ဓဘာသာဆိုတာကဗုဒ္ဓသစ္စာလေးပါးကိုသိတော်မူတော့တရားဘာသာအဆုံးအမဒီသစ္စာလေးပါးမြတ်တရားကိုသိတော်မူသောမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်ဗုဒ္ဓဘာသာလိုက်နာကျင့်သုံးပါမှာဒီနေ့တို့သူတော်ကောင်းတွေ တရားတွေနာခွင့်ရတဲ့ပုဂ္ဂိုလ်ဟာအနည်းငယ်တရားတွေနာကြားခွင့်ရတဲ့ပုဂ္ဂိုလ်ဟာအနည်းငယ်ဒီတရားတွေမနာနိုင်တဲ့ပုဂ္ဂိုလ်ဟာများဘဝဉာဏ်မှာပဲတရားတွေနာရတဲ့ပုဂ္ဂိုလ်အနည်းငယ်လေးတည်းရှိဒီသူတော်ကောင်းတရားတွေနာကြားရဖို့ခက်တယ်ဆိုတဲ့စကားလုံးပေါ့နော် ဓမ္မပြေကအတ္တစေချပါအတ္တစေထောင်ထားအဖျားချင်းထိတ်ဖို့ဆိုတာသိဖြစ်တယ်လို့ပဲဒီထက်မကတောင်မှသာသနာတွင်ပုဂ္ဂိုလ်ဖြစ်ဖို့သာသနာတွင်မှာဘုရားရှင် ဆုံးမတရားတော်မြတ်နာကြားရဖို့ခက်တယ်အဲကြောင့်မို့လို့အဲ့ဆိုဘုရားရှင်ကတဲ့အနမတက်ကတန်ရုပ်ဒေသနာတော်တဲ့လူတသိမ့်တယ်လို့ လူတယောက်ပြန်ဖြစ်ဖို့ခက်အဲ့ဒါတော့လူတိုင်းလူတိုင်းစိတ်ကိုကြည့်သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်ကတသိမ့်မှာတယောက်လောက်ပဲရှိဒီလိုသူတော်ကောင်းယရဏသုံးပါးနဲ့နိစ္စခွင့်ရတဲ့ပုဂ္ဂိုလ်ကလူပေါင်းတသိမ့်မှာတယောက်လောက်ပဲရှိ9900 9999ယောက်ကလံဝင် ဒါကြောင့်မို့လို့သုက္ကရိပုံကနေပြီးတော့တည်လုံသွားခဲ့သည်ရှိတော့သုက္ကရိပုံတယောက်ပြန်ဖြစ်ဖို့ခက်လူတသိန်းနေလို့လူတယောက်ပြန်ဖြစ်ဖို့ခက်တယ်နတ်တသိန်းနေလို့နတ်သားနတ်သမီးနတ်ပြည်တယောက်ပြန်ဖြစ်ဖို့ခက်ဘာဖြစ်လို့တော့ဒီတရားအတိနဲ့အနှောင်းဝဲနေတယ်ကုသိုလ်စိတ်ကလေးတွေကိုမွေးမြူနေတဲ့ပုဂ္ဂိုလ်ကနည်းတယ် လောင်းတဲ့ကံနဲ့နေဆက်တဲ့ပုဂ္ဂိုလ်ကနည်းနည်းလေးကိစ္စရှိတဲ့ဟိုကိစ္စဒီကိစ္စကိစ္စဒီပဲရှိနေ။တာရေးကိစ္စ၊သမီးရေးကိစ္စ၊စီးပွားရေးကိစ္စ၊လူမှုရေးကိစ္စ၊နိုင်ငံရေးကိစ္စဒါတွေပဲချုပ်ဖေးပြီးတော့နေကြတယ်။တကယ်ကိုယ်ပိုင်ဖြစ်တဲ့ဒါနကုသိုလ်အလုပ်တွေသီလကုသိုလ်အလုပ်တွေဘာဝနာကုသိုလ်အလုပ်တွေပြုလုပ်နိုင်တဲ့ပုဂ္ဂိုလ်ကအလွန်နည်းအလွန်အလွန်နည်းပါတယ် ဘာဖြစ်လို့တော့လို့ဆိုတော့โอเคလူတသိန်းမှာလူတယောက်ယရဏသုံးပါးနဲ့နေဆက်တယ်ပေါ့လူတသိန်းမှာတယောက်လောက်ပဲရှိပါတယ်ဒီမိပုဂ္ဂိုလ်တွေဟာဒါဆိုဒီပုဂ္ဂိုလ်တွေသင်ပဲရောက်တယ်လေဘုရားရေးချင်ရရှိဘုရားကတော့မတ္တမတ္တအပါယေတုပရိပုရိ တည်တိုင်းတည်တိုင်းပုံကိုယ်ဒီတဲ့ငရဲပြည်မှာပြည့်နေတယ်ကြောက်เสียကောင်းအဲကြောင့်ဘုန်းကြီးတို့ကတော့ကိုယ့်ရဲ့ရရှိထားသောဘဝကိုယ်နဲ့ကိုယ်တို့ရဲ့အဖြစ်ကိုယ်နဲ့နှိစက်တဲ့ပုံကိုယ်ကိုယ်တို့အများတန်းတိုက်တော်ဘယ်တော့ကိုယ်မအီပါစေ ကိုလိုလုပ်စီအများကြီးဖြစ်တယ်အဲဒီကြလို့ရှိရင်မလာတဲ့အချိန်ညာလာဖို့ဒီတရားနာပါဘုန်းကြီးတို့တော့ဒီကောင်းလာပါလို့တရားဝဲတို့တို့ဒီကိုလိုရှိဖို့ရှိတယ်ကြောင်ကြုံညင်ရလို့ရှိနေတာဘုန်းကြီးတို့အောင်ရသွားလို့ဒီနောက်တော့ပြန်ဟောတာနိုင်ငံခြားနိုင်ငံခြားကိုတော်တော်လို့ဟုတ်တယ်အဲ့ဒီ ပြန်ရောက်လာပါပြန်ရောက်လာကိစ္စတွေဟုတ်တယ်။ဘုရင်တို့ကတော့ဟိုတည်းနဲ့နှစ်နှစ်ရှိပေါ့။ဒါကဒီလိုမှမိသားစုနဲ့ကိုယ်ရဲ့ဒီမှာမိသားစုတိုင်းဝိုင်းတွေကိုကုသိုလ်လာပြီးတဲ့သဘောပါ။ကုသိုလ်လာပြီးပေးတဲ့သဘော။ကုသိုလ်ကိုအခုဆိုရင်တနေ့တနေ့မှဘုရားလာကိုကြတဲ့ပုဂ္ဂိုလ် ပုဂ္ဂိုလ်တွေကကိုယ်လည်းဒီတက်ကပုဂ္ဂိုလ်တွေကနည်းတယ်။ဘုရားရှင်လက်ထက်တော်တုန်းကဆိုမနေ့ကိုဆွန်ညကိုပါမနေ့ကိုဆိုဆွန်နေလို့ပြောကြတယ်။အဲ့ဒီကြဘုရားတရားနာဘုရားပုဂ္ဂိုလ်နမတေဘုရားပုဂ္ဂိုလ်ဒါဆိုဘုရားကိုဖူးပြရတဲ့ပုဂ္ဂိုလ်မျက်စိနဲ့တရားမကြံပဲ။မြဲတာဘုရားလား။ဒါဆိုဘုရားတို့ဘုရားချင်းပါ ဒီဘက်ကရရုပ်ပုံနာတော်မြတ်ကိုဖူးပြရတဲ့စိတ်ထဲမှာဤလင်တန်ရှင်းဘောမတော်ဟောမြတ်စွာဘုရားရှိဘုရားအနိုင်မဲ့တော်ဘုရားဘုရားရှင်ရှင်မြတ်တော်ဖူးရစိတ်ထဲမှာကြည်လင်စိတ်နဲ့ချမ်းသာရှင်ရဲ့ဝါတော်ဘုရားရှင်တက်တော်ဘုရားပြီးတဲ့ကိစ္စရှိတယ် ဘုရားရှင်တက်တော်ထင်ရှားကိုခွင့်ရပြီးတကယ်တော့ကျိုးများတယ်ဘုရားသာပူဇာမဟာတေဇဝတ်တော်ဘုရားကိုခွင့်ရတဲ့အတွက်ဘုဒ္ဓရောကြီးမာတယ်တခါလာကုသိုလ်ကံလေးနေနေဘုရားကိုလာပူလို့ဘုရားဒီပဋ္ဌာန်းလေးရောပတ်ရဆဲလို့ဘုရားကုံတော်တရားကုံတော်ရောပတ်ရဆဲလို့အဲ့ဒါလိုပြီးတဲ့အခါစိတ်ထဲမှာဘုကပေါ်လာတယ်ဘာဖြစ်လို့တရားတရားတွေဖြစ် ဘုရားကပါတော့တယ်ရဟန်းတို့အထင်ပုဂ္ဂိုလ်အိပ်ပျော်တယ်လောကီအယုကာမဂုဏ်ဒီပေါ်မှာအိပ်ပျော်ပြီးနေတယ်ထိုပုဂ္ဂိုလ်မနိုးတော်အိပ်ရှင်နဲ့အဲ့ဒီနဲ့ပုဂ္ဂိုလ်ကုသိုလ်ကံနေတဲ့အိပ်ပျော်နေတယ်ဒီကုသိုလ်တရားတွေကိုတရားပေါ်မှာလည်းအာယုံပြုရမှမရှိတရားပေါ်မှာတရားပဏ္ဏကပေါ်မှာယုံကြည်လေးစားမှုမရှိဘူး ကုသိုလ်စိတ်ကလေးတွေကိုမေ့လျောပြီးတော့လောကီအာယုံကာမဂုဏ်နဲ့နေတဲ့ပုဂ္ဂိုလ်ကုသိုလ်တွေအိတ်နေတယ်တဲ့သူပုဂ္ဂိုလ်ကံတွေအိတ်နေတယ်အကျိုးပေးမဲ့ကုသိုလ်ကံနဲ့အကျိုးပေးမဲ့ကံတွေအိပ်ပျော်နေတယ်ရန်တို့ရှင်ပုဂ္ဂိုလ်ထထကြွကြွလုံးလာဝရိယနဲ့ပြီးတော့ဘုရားတရားသံဃာယရဏသုံးပါးဘဝကြည်လေးတဲ့တရားတွေချက်တရားတွေနာယူခြင်းတရားတွေနှလုံးသွင်းခြင်း ကုသိုလ်တွေလို့ဒုပုဂ္ဂိုလ်တဏ္ဍာနဲ့မှာကုသိုလ်ကံတွေကလို့ထလာတယ်ကုသိုလ်ကံတွေလို့ထလာတဲ့ကုသိုလ်ကံတွေအိပ်ပျော်ရကထလာတယ်လို့ပဲအိပ်ပျော်ရကထလာပြီးတကယ်လို့ပဲကုသိုလ်တွေလို့ထလာတယ်ကျိုးပေးဖို့အတွက်အစဉ်နဲ့ဖြစ်လာလိမ့်မယ်ကောင်းတဲ့အကျိုးပေးတွေဖြစ်လာလိမ့်မယ် အဲ့တော့ကံနေဟာနိုးထလာတယ်ဆိုတာကုသိုလ်ကုသိုလ်ကောင်းမှုတွေရှိနေတဲ့ပုဂ္ဂိုလ်ကကုသိုလ်စိတ်ကလေးတွေအမြဲတမ်းဘုရားဘောမှာတရားဘောမှာသံဃာဘောမှာယုံကြည်မှုတရားတရားတွေအားရှိတဲ့ပုဂ္ဂိုလ်တဏ္ဍာနဲ့ကုသိုလ်နိုးထကံအကျိုးပေးဖို့အတွက်ကိုအစဉ်နဲ့ဖြစ်လာနေတယ်သူကဒါလေးတွေကဘုရားအဆုံးအမဟုတ်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်မြေဒီပုဂ္ဂိုလ်မဆုံး တက်ကြွမှုမရှိဘူးလုံလဝရိယမရှိဘူးကုသိုလ်အလုပ်တွေပေါ်မှာလုံလဝရိယမရှိလုံလဝရိယမရှိတဲ့ပုဂ္ဂိုလ်တဏ္ဍန်တဲ့ကုသိုလ်ကံတွေကမဟုတ်ဘူးအိပ်ပျော်နေတယ်လို့ပဲလုံလဝရိယရှိပြီးတော့ဒီတရားတွေနာတရားတွေနှလုံးသွင်းတရားတွေပေါ်မှာနာယိမတဗျာပေါ်မှာတရားပေါ်မှာသံဃာဘုန်းကြီးတွေအာယုံပြုတ်ပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်ရဲ့စိတ်စဉ်ထဲမှာအမြဲတမ်းလို့ ကံတွေဟာအကျိုးပေးမဲ့ကံတွေကလုံးထလာတယ်တက်ကြွလာတယ်ဒါကြောင့်မို့လို့ဘုဒ္ဓစိတ်ကလေးကိုမြန်မြန်မွေးမြူတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ကောင်းတဲ့ကံတွေဟာလည်းအမြဲတမ်းလုံးလုံးကြလုံးကြွတက်ကြွနေတယ်အမြဲတမ်းအကျိုးပေးရန်အတွက်အမြဲတမ်းတက်ကြွလာတယ်လုံးထလာတယ်အဲ့ဒါဒီယရဏသုံးပါးပေါ်မှာကြည်ညိုလေးကြတဲ့စိတ်ကလေးတွေရှိ နေ့မွေးရလို့ရှိရင်ဘုရားရှင်ကိုလို့ဒီရတဲ့အချိန်လေးကိုတောင်းခံရလားဘုရားတဲ့ဘုရားရှင်လာပြီးပူဇော်လို့ကတော့လို့ဒီပဋ္ဌာန်ရုပ်ပတ်30လို့ဘုရားဂုဏတော်ဒီတရားကိုသာလည်းရုပ်ပတ်အဲ့ဒီလိုစိတ်လေးအမြဲတမ်းလို့ရှိနေတဲ့ပုံအမြဲတမ်းလို့ဒီစိတ်လေးရှိတဲ့ပုံကဘယ်တော့မှကုသိုလ်စိတ်ကုသိုလ်ကောင်းမှုတွေရအိတ်မပြောဘူးတန်တရားတွေအမြဲတမ်းတက်ကြွတယ်အမြဲတမ်းလုံးထား ဒါကြောင့်မလို့ဒီနေ့တရားတော်မြတ်ကိုနိုင်ယူမှတ်သားလည်းရှိကြကုန်သောတို့သူတော်စင်တို့တဏ္ဍာနဲ့ပါကြီးဘုရားရှင်အဆုံးအမတရားတော်မြတ်တို့ကိုနိုင်ယူရခြင်းနှလုံးသွင်းရခြင်းကြောင့်စိတ်ထဲမှာဒီချိန်မှာကြီးလောဘဒေါသမောဟစသည်အကုသိင်ကငြင်းနေတယ်။ဩမြတ်စွာဘုရားရှင်ဟောတော်မူခဲ့တဲ့တရားတော်တွေကို တရားကိုယ်ဆိုတဲ့အဖြစ်သံဃာတော်အရှင်မြတ်တွေကဟောပေါ်ညွှန်ပြနေတာကိုအဲ့တော့ဘုရားရှင်ရဲ့ဆုံးမတဲ့တရားတော်မြတ်ကိုနိုင်မတတ်တဲ့ပုဂ္ဂိုလ်တွေကဘုရားရှင်လက်ထက်တော်တော်ကကဲ့သို့ပဲသက်ဆောင်ဘုရားမှာပြောလဲဆိုတော့လောကမှာတရားအတိတို့ဖြစ်နေနိုင်တဲ့ပုဂ္ဂိုလ်အယတရားသံဃာယရဏသုံးပါးတို့ရဲ့အဆုံးအမနဲ့နေနိုင်တဲ့ပုဂ္ဂိုလ် ဘယ်တော့ခါမှအောက်တန်းကြတော့ဘဝမရောက်ဘူးဘဝအထက်တန်းကြနေတယ်ဘဝအထက်တန်းကြနေတယ်စေတနာအထက်တန်းကြတော့ဘဝအကျိုးပြီးအထက်တန်းကြအဲကြောင့်မို့စေတနာမိကမ္မဝဒာမိပြောတာပေါ့စေတနာကောင်းတဲ့ပုဂ္ဂိုလ်ကကံကောင်းတယ်နားလည်တယ်နော်ဘာကောင်းရင် စေတနာကောင်းတဲ့ပုဂ္ဂိုလ်ဟာကံကောင်းတယ်စေတနာမကောင်းတဲ့ပုဂ္ဂိုလ်ဟာကံမကောင်းဘူးဟုတ်ကဲ့လားပြန်ပြောပါပါနဲ့စေတနာကောင်းသူသည်ကံကောင်းတယ်စေတနာမကောင်းရင်ကံအကျိုးပေးမကောင်းဘူးအာငါလို့လို့အဆင်မပြေနော်ငါဘယ်လိုဖြစ်တယ်မှမသိဘယ်လိုအဆင်မပြေသာသာတော့တာအဆင်မပြေလို့ရကဲတဲ့အဆင်မစီပွားရကအဆင်မပြေဘူးအဲ့ဒါဟာ အတိတ်ကပြုလုပ်လာခဲ့တဲ့ကုသိုလ်ကအာနေခဲ့ဟုတ်ကဲ့လားအတိတ်ကကုသိုလ်ကအကျိုးပေးကံတတ္တိအာနေတဲ့ကပစ္စည်းမှန်မှာလဲအကျိုးပေးအာနေတယ်နားလည်ရလားအတိတ်ကဘာလဲပြန်ပြောပါဦးအတိတ်ကပြုလုပ်ခဲ့တဲ့ကံတရားအာနေခဲ့ရင်ပစ္စည်းမှန်မှာအကျိုးပေးအာနေတယ်အတိတ်ဘဝက ဒီပြိမိပြုလုပ်တဲ့ကံတရားတွေကအကြောင်းတရားတွေအာကြည့်ခဲ့သည်ရှိတော့ပစ္စုပန်ဘဝမှာအာကြည့်တော့ထောက်ပါနေဖြစ်စေတနာလေးကြီးကသူများနဲ့မတူဘူးဒီဒီနေ့ကိုမိသားစုအတိုင်းဝိုင်းတိုင်းမှာတော့မတယောက်နဲ့တယောက်တွေ့ရလားတူဘူးဘာဖြစ်လို့တယောက်နဲ့တယောက်မတူကြလဲတချို့ကအဆင်ပြေတယ်တချို့ကအဆင်မပြေတချို့ကအဆင်ပြေတာတမှလုံလုံကဲကဲအဆင်ပြေတယ် သူကဘလို့မှလှုပ်လေမြုပ်လေလှုပ်လေမြုပ်လေဖြစ်အဲ့ဒါဘာကြောင့်လဲနေအတိတ်ကမိမိတို့ပြုလုပ်လာခဲ့တဲ့ကံအကြောင်းတရားချင်းမတူခဲ့တဲ့အတွက်ကြောင့်အကျိုးပေးမတူတာဟုတ်ကဲ့နော်ဥပမာမြတ်စွာဘုရားဟောတော်မူတဲ့တရားတစ်ပိုက်ရှိအင်းစားဘက်ကဒါဘုရင်တော်ဒီငုတ်တရာနိကေထဲမှာညီမ၄ယောက်ကတ္တဗမြတ်စွာဘုရားရှင်လက်ထက်တော်တုန်းကညီမ၄ယောက်ရှိခဲ့တာဥပမာ ဗုဒ္ဓဘာမြတ်စွာဘုရားပွင့်လာတဲ့အခါမှာဒီအမ၄ယောက်တို့သည်မိဘတိကအမွေပုတ်ပေးတဲ့တယောက်ကိုဆယ်ကတိဆယ်ကတိပြီးပေးလိုက်တဲ့အချိန်မှာသူတို့တွေကတယောက်နဲ့တယောက်၃နှစ်လောက်ဆိုရင်တဦးသောသမီးသည်တိုင်းတောင်းရင်ဟာ စမ်းလောက်ယုံတာဖြစ်အလိုတောက်လို့ယုံလောက်ပဲရှိတယောက်ကသို့သောပုံကိုယ်တွေကြပြန်တော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေအရင်တော့ပဲရှိတတရတယောက်သမီးတယောက်ကြပြန်တော့အမျက်တွေနည်းနည်းလေးအမျက်ရှိစတုထသမီးကြပြန်တော့ချမ်းသာလိုက်တာအံ့ဩဝတိကုန် အဲ့ဒီတော့သူတို့ညီမတယောက်နဲ့တယောက်စုံစည်းတဲ့အခါမှာအကျိုးပေးတွေမတူကြဘူးတွေ့လာတော့ဘုရားကိုသွားပြီးကြောက်တာအဲ့ဆောင်ဘုရားတပည့်တော်တို့ညီမ၄ယောက်တယောက်နဲ့တယောက်မတူဘူးခင်ဗျာမိဘတွေက အမွေပေးတာကအတူတူပဲအကုန်တူတူပဲပေးလိုက်တာတယောက်ကိုများတယောက်နဲ့မပေးပါဟုတ်ဘူးအတူတူပေးလိုက်တယ် ဒါပေမဲ့ဓမ္မမုဒ္ဓမီကတပည့်တော်သည်လှုပ်လေလေမြုပ်လေလေဗျာစားရည်တောက်ရည်စားဖို့စားယုံတောက်ယုံလောက်ပဲဖြစ်ဘူးမှဘလို့ကန်တော့အစင်မပါကြောင်းပါလို့ဒီဒုတိယညမလေးကြတော့သူကကြတော့လုံတန်အရင်ဒီလောက်ပဲကြအမြတ်အစွန်မပြောပလောက်ဘူး တတိယညမကြတော့ဗျာအမျက်ဆုံးဟာတချို့တဝိယဆိုတဝိယဇရုဒ္ဓဟိုညမအငယ်ဆုံးကြတော့အဲ့ဆိုဗျာချမ်းသာလိုက်တာလုံလုံးပါတယ်နေ့ချင်းညချင်းကြီးပွားလို့ခုမှလုပ်ငန်းတွေကလည်းအလွန်ကျယ်ပြန့်ပြီးတော့လုပ်လို့နေရတပည့်ရတော့ညီမ၄ယောက်ဘာကြောက်ဒီလိုဖြစ်ရသလဲဗျာ တ်စွာဘုရားတပည့်တော်ချီးမြှောက်တော်မူပါလို့တို့ညီအမ၄ယောက်ကိုအကြောင်းရင်းခံပြီးတော့လက်ဆောင်ပေါ့တဲ့တပည့်တော်တဲ့ငါဘုရားပြောမယ်တတ်တော်ဒီတော့အတိတ်ကို ဆောင်ပြီးတော့ပြတယ်ဒီလိုဒီကတ္တဗဘယံချင်းလက်ဖြတ်တော်တော်ကတငယ်ချင်း၄ယောက်ဖြစ်ဖြစ်ကြတယ်အဲ့ဒီတငယ်ချင်း၄ယောက်ဖြစ်စဉ်တုန်းကဒီလိုဟာ တနေ့ကြတော့တန်ဃာတော်များတရင်သုံးတော်မူတဲ့အကြောင်းကိုကြောက်အထီးကြီးတစ်ပါးအရိယာမထေကြီးတစ်ပါးကလည်းအင်္ဂရိယတံဝရသီလလည်းပြည့်စုံတယ်နာမည်လည်းကြည်တယ်သီလကလည်းပြည့်စုံတယ်တို့မထေကြီးထံကို ရောက်လာတော့မထေကြီးကအဲအနမတို့ချိတာလေးကိုစားသုံးကြအညမလေးလာလာဟေးဒါကိုမှရှိတယ်စားစရာတောက်စားရှိ စကြသမင်းညာဟင်းညာနင်းနေလေကြာနေဟငါခုပဲတပိဆေးယုံကြည့်ဘူးအဲ့တော့တတိဝလာနိကအများကြီးရှိနေတော့သူတို့တကယ်ကြီး၄ယောက်အာညပိုင်းစကြအဲ့ဒီရှိမှာတူတော့မိတ်ကလေးကဘာပြောလဲရှင်ဗျာတဲ့တပည့်တော်ဘယ်လမ်းမှာရှိအိမ်နံပါတ်ကဘယ်လောက်ပါလဲရှင်ဗျာ ဆုံးခံကြပါတပည့်တော်တွေကိုဆုံးခံကြပါဗျာတပည့်တော်ရှင်ရည်စီဝါကြတာဆောင်ရွက်ပါမယ်ဗျာအငယ်ဆုံးတငယ်ချင်း၄ယောက်တည်းကအငယ်ဆုံးလူသမီးတွေကအဲ့တလို့ဆောင်တာတပည့်တော်တို့ကိုအချိန်ပြတဲ့အခါမှာဆွမ်းနဲ့ပတ်တဲ့လူတို့တာဝန်ဖတ်တာကြ ဒုတိယတယောက်ကလည်းအမဗျာတပည့်တော်အိမ်နဲ့ကြွပါဗျာတပည့်တော်အိမ်ကပဲနာပဲနာပါဗျာဟိုလဲဆိုသူကလည်းဆရာတော်ရဲ့စီမစားဆရာတောက်စားဒီမှာစားတယ်အဲ့ဒီမှာဖြစ်ပထမဆုံးအမျိုးသမီးလေးကတော့အငယ်ဆုံးလေးသူကတော့အာရိယပါရိယကိုပဲပြီးတော့တခါမရှိစီရဘူး ုတိယအမျိုးသမီးကလည်းတပည့်တော်ရှိတပည့်တော်အိမ်ကိုလည်းအရှင်မြတ်ကြောင်းကြီးညွတ်တဲ့အခါကြောက်ပါဗျာတတိယအမျိုးသမီးကြတော့အာနာပါနာရှင်မြတ်တပည့်တော်လည်းသင်ပေးပါလေဗျာဒီရအိမ်ကပဲငါပါပဲငါပါဗျာသရုတ်တအမျိုးသမီးကြတော့မပင့်ကျင်ပင့်ကျင်မြတ်တပည့်တော်လည်းဘယ်နာမှာရှိပါကြောက်ပါအဲ့ဒါတော့ဒီအရိယာယဟန်တော်အရှင်မြတ်က သောတာပန်တည်ထားတဲ့ရှင်ရက်ကဩဒီတေဃာရမဒီလိုတော့ရှင်ရောက်ပဲစမ်းသပ်ပဲပေါ့သူတို့ကငါပင့်သွားတာဟုတ်မှာဟုတ်ရဲ့လားနောက်ဆုံးပင်းပိတ်တဲ့ဓမ္မတွေသုံးရလောက်လို့ကြောပါတော့ဘဝတရားတရားမရှိတရားတရားလုံးဝမဖြစ်ပဲနဲ့ပုံနေ ဆောင်ခွဲနေ။ဉာဏ်တော်တို့မြေဒီမှာအိမ်စီရက်တဲ့အခါမေတ္တာပို့သူမေတ္တာပို့လို့ဖမ်းလာပြီးတော့မလောက်ဘူးဆိုပြန်ကြွသွားတာ။သုံးရက်တိုင်နဲ့ကြွတယ်အဲ့ဒီဒီမှာကတော့ဆွန်လုံးရင်နောက်တည်းစစ်ကြွ။ဘာမှမလုံးတော့ဘူးကြွတော့စစ်ကြွ။သစ္စာပရိသတ်ဒီလိုမျိုးဒီလိုမျိုးချာအားထုတ်နေတယ်နော်။ဒီလိုကြွ။ ပြီးတော့နောက်တဲ့နောက်တဲ့ကြတော့ဩအရှင်မြတ်ကြွလာကိုလောင်းကျင်နောက်တော့ပဲတကူကူတော့ပါပင့်ပင်ကိုတော့တော်တော်တပားစီတော့ပင့်ပင်တယ်တတိယအိမ်ကြွဟိုရှင်ဘုရားကြွကြွဘုရားတတိတော့ရှိပါတယ်ဆောင်းရင်ရောပါရောပေါ့ဘူးအဲဟိုတရက်တရက်ဒီပါ နောက်တနေ့ကြတော့ွားဆုံးပြင်းပြတဲ့အမျိုးသမီးလေးဟာဘုရားကြွတော့မှာဗျာတပည့်တော်ပြောနေသူကဘယ်နဲ့ကြွလာလို့ပြောနေလိုက်တော့အဲ့ကိုဘုရားပွားရရှိအိမ်မှာရှင်းထားတဲ့သုံးဆုံးဟင်းဒီရောဆုံးဒီရောတပည့်တဲ့မှာအပြစ်အာဈာစရာတောက်စရာတဲ့တပည့်ဖုံးမှာဖြည့်ပြီးရှင်ပြန်နောက်တော့ပြီးတော့အမြဲတမ်းကြွတော့မှာအာရပါရကြီးဖို့ပြီးတယ် သူတို့အမျိုးသမီး၄ယောက်ဟိုကံရဲ့အသက်တန်တရာမှာသူတို့ဟာပြည်လို့ပဲဇင်းတဲ့ဘုရားတရားသူမြတ်စွာဘုရားပွင့်တော်မူတဲ့သူတို့ဒီမှာ၄ယောက်ဖြစ်အမညမအငယ်ဆုံးဒီဘိုးတို့ကတငယ်ချင်း၄ယောက်ရဲ့အငယ်ဆုံးအမျိုးသမီးဖြစ်ရှမ်းပဲအောင်ချမ်းသာတယ်နည်းနည်းပါးပါးအမျက်ဆုံးထွက်တယ်အမျက်ဆုံးတချို့တို့ရဲ့အမျက်အဲ့ဒါ လည်းပဲစေနာပါပါနဲ့လူတဲ့အနေချင်းတာလူလိုက်တဲ့ပုံပေါ်ကတော့အရင်တိတာတာလေးတော့ပဲအဲ့တော့ကတော့ဆုံးတော့မလောင်းနိုင်တဲ့ဒီနောက်မျိုးသမီးကြတော့ပထမဆုံးကြွက်ခဲ့တဲ့မျိုးသမီးကြတော့အုံးနေတဲ့ပြတာဟုတ်ရုပ်သမျှပစ္စည်းအမှတ်တည်းရုပ်သမျှရုပ်တယ်စားဖို့တောက်ဖို့တောင်မှပဲ အသက်စားညချညစားမလဲချအဲ့လိုဖြစ်အဲ့ဒါဘုရားရှင်ကချစ်သမီးတို့တဲ့သင်တို့ညီအမ၄ယောက်တို့သူနဲ့ဘာဖြစ်လို့အကျိုးပေးမတူကြတာလဲဆိုတော့အိုးအတိတ်ကတ္တဗမြတ်စွာဘုရားရှင်လက်ထက်တော်တုန်းကတငယ်ချင်း၄ယောက်ဖြင့်သင်တို့ညီခဲ့ကြတယ်ဒီလိုစေရနာတိအာနေခဲ့တဲ့တွေ့တာကြောင့်အကျိုးပေးအာနေခဲ့တယ် မြမအငယ်ဆုံးဒီအလွန်အလွန်ချမ်းပဲအောင်ချမ်းသာစေတနာအားကြီးတော့အထောက်ပံ့နေရှိရတယ်။ဒါကြောင့်ဒီနေ့အလုံးတရားဓမ္မကိုယ်စေတနာဟာကိုယ့်ကိုအကျိုးပေးတယ်နော်။အားကြီးတော့အထောက်ပံ့သည် အားကြီးတော့အကျိုးကိုပေးလူမပြောနဲ့ရဟန်းရှင်ချင်းတူရဲ့လား။ရဟန်းချင်းမတူဘူးနော်။တန်ဃာတော်တွေတစ်ပါးနဲ့တစ်ပါးအကျိုးပေးတူရဲ့လား အာတချို့တန်ဃာတော်များသူစိတ်နေတယ်အဆင်မပြေနော်တောင်းလေးကန်ကြည့်လိုက်သေးတယ်အဆင်မပြေတဲ့တောင်းလေးကြီးကန်ဆောင်းကောင်းဝင်ရောက်တဲ့အဆင်မပြေအဲ့ဒါအတိတ်ကပြုမှုခဲ့တဲ့ကံတရားတွေအာနေကြလို့စိတ်မပြေတာလေနော်တချို့ဆရာတော်တန်ဃာတော်များဆိုစိတ်ရှိတိုင်းကိုပါလိုရာဆန္ဒသာသနာအကျိုးလောကကိုအာရမရဆောင်ရွက်နိုင်တယ် ပရိယတ်တိသာသနာအာထုတ်တဲ့ကမှာစိတ်တိုင်းညာအာထုတ်တဲ့နောက်ကတရားဓမ္မလူလေသေးမရှိထောက်ပါချင်ပฏิပတိသာသနာတော်ကြီးကိုပြုလုပ်တော်မယ်အာရပယထောက်ပါချင်အဲ့ဒါစိတ်တိုင်းညာလှုပ်ရှင်တာအကုန်ဖြစ်အဲ့ဒါဘာကြောင့်လဲမေးရင်အတိတ်ကမိမိတို့စေရနာအာကြီးခဲ့တဲ့တွေ့တာကြောင့်အကျိုးပေးပါဖြစ်အာကြီးတယ် တောင်းအားကောင်းတာကိုနော်အတိတ်ကကုသိုလ်စေရနာ အားနည်းခဲ့တဲ့ပုဂ္ဂိုလ်မန္တန်များတို့ဘာဖြစ်တယ်အကျိုးပေးအားနည်းတယ်ဆိုကြည့်ပါလားသီလစောင့်တော့မယ်ဆိုရင်ဘာမှနောက်ပြန်ကြည့်ကြရမလို့သီလပေါ့နိုင်စောင့်စောင့်ဟိုသတင်းသီလအများအားစောင့်စောင့်နိုင်တယ်နောက်ပြန်ကြည့်ကြကျွတ်ကြလို့ရှိရင်တော့ဥပ္ပိုလ်စောင့်ဖို့တဲ့နောက်ကိုပြန်ကြည့်ရတာအစင်မမီးရလား ငောဝေယဝိသအစိမပြည့်ရလားစသည်လားတရားစကားများဝင်တော့မယ်ဆိုတချို့ပုဂ္ဂိုလ်တွေအကြာကြီးဝင်လို့ရရုပ်ပုဂ္ဂိုလ်တွေကြတော့တရားစကားလေးတော့မှရှိပြီးအောင်မဝင်နဲ့တောင်းမျိုးအစိမပြည့်အဲ့ဒါကမိမိလွန်ခဲ့တဲ့ဘဝကြီးကမိမိပြုလုပ်ခဲ့တဲ့ဒါနကုသိုလ်တွေအားနည်းခဲ့တဲ့သီလကုသိုလ်တွေအားနည်းခဲ့တဲ့ဘာဝနာကုသိုလ်ဉာဏ်လေးတွေအားနည်းခဲ့တဲ့အဲ့ဒါကြောင့်တန်ត្រာတစ်လျှောက်လုံးမှာအကျိုးပေးပြီးအားနည်းနေတာ ဒီကနေ့မိမိတို့ပြုလုပ်နေရတဲ့ကံတရားမိမိတို့လူတန်းနေတဲ့ဒါနကုသိုလ်တွေစောစောအားရှိသလားစောင့်ကြောက်တဲ့သီလကုသိုလ်တွေပွားများတဲ့ဘာဝနာကုသိုလ်ဒီကုသိုလ်ကောင်းမှုဒီအနာဂတ်ဘဝနဲ့ကြောင်းတရားဖြစ်လာနော်အခုပြစ္ဆုပန်ဘဝမှာပြုလုပ်နေခဲ့တဲ့ကုသိုလ်စေတနာတို့ဒီအနာဂတ်ဘဝမှာကျိုးပေးဖြစ်လာတယ်ကောင်းသောအကျိုးပေးတွေဖြစ်လာတယ်တကယ်လို့ ဒီဝမှာကံနေညံ့ရင်အကျိုးပေးညံ့သွားလိမ့်မယ်ကံအကြောင်းတရားတွေအာကြီးခဲ့မယ်ဆိုအကျိုးပေးအာကြီးလိမ့်မယ်ဘုရားကတို့မြတ်စွာဘုရားရှင်ဟာကမ္မတမယိပုဂ္ဂိုလ်ကံနဲ့အကျိုးကိုအကြီးကပရဏာသဗ္ဗေတတကမ္မတကကမ္မယောနိကမ္မပိကမ္မပရိတနာယကမ္မကရိတရိကရဏဝပပကံဝကံတိမိကံတိဘကံတာလိမိရဲ့အကြောင်းတရားဖြစ်နိကိုရဖြစ် ပုက္ကဟဘာကံလည်းမိကလျာဏဝကောင်းတဲ့ကံတော်၎င်းပပကဝမကောင်းတဲ့ကံတော်တော်၎င်းကိုထိုကံကနှစ်မျိုးရှိကောင်းတဲ့ကံရယ်မကောင်းတဲ့ကံဟုတ်ကဲ့လားမကောင်းတဲ့ကာယကံတွေညာနေမယ်ဒုစရိုက်တွေမကောင်းတဲ့ကာယကံဒုစရိုက် မကောင်းတဲ့ဝစီကံဒုစရိုက်မကောင်းတဲ့မနောကံဒုစရိုက်တရားတွေရှိနေခဲ့မယ်ဆိုလို့ရှိတန်ត្រာမှာအကျိုးပေးတာလည်းမကောင်းတာတွေအကျိုးပေးတာလည်းပဲရှင်းရလား ကောင်းတဲ့ကာယကံတွေကောင်းတဲ့ဝစီကံတွေကောင်းတဲ့မနောကံတွေရှိတဲ့ပုံပုံတွေအတားတစ်ချောင်းလုံးမှာကောင်းတာတွေအကျိုးပေးလာလို့ဘယ်ရှိဒီကောင်းတာအကျိုးပေးမှလဲမေးပြီးအာတဝကုကတဲ့ယဟန္တာယောက်ျားယဟန္တာမိန်းမဖြစ်ရတဲ့ဘဝတိုင်အောင်ကောင်းတာတွေပဲအကျိုးပေးမှာဟုတ်တယ်လားဒီနေ့ညောင်းတော်သွားပြီးတော့တရားလေးမနေ့ဘက်ကပြန်သွားဟောတယ်။ဒါမှဟိုဒီလူကပဲဘိုးတရား ဩကိုယဟန်ရှိတဲ့နေရာလေးဒါရောက်ကိုကုသိုလ်ဒါမှကြောက်နေတဲ့ဇက်ကဟိုသူကကောရွာနေရတာဒီနေ့ညရောက်လာဟောဆရာတော်ဟုတ်လားဟုတ်ဒီပါလိသူကမမချမ်းသာတာပေါ့သူတို့ကြည့်လိုက်လို့ချင်းအဝယ်စားမိကရိုးရိုးလေးဘဝအလွန်ပြည့်စုံခြင်းပေါ့စေတနာပြည့်စုံတယ် စေတနာလေးတွေပြည့်စုံသီလရှိတဲ့ပုဂ္ဂိုလ်ဒါပြီးကုသိုလ်လုပ်နော်ကုသိုလ်လုပ်တဲ့ပုဂ္ဂိုလ်သာသနာကျိုးပြုလုပ်ကဆောင်ရွက်တော်မူတဲ့သံဃာတော်ရှင်မြတ်ဒီကြောင့်ရတဲ့ကုသိုလ်တွေနားလည်ကြတယ်ကုသိုလ်လုပ်ထို့အတူပဲဒီနေ့ဘုရင်တို့ဆိုရင်ဟိုဒီသားတို့အတိုင်းဝိုင်းနေပြီးတဲ့ဒီပါလာရောက်ပြီးတော့ဘုရားဝိဇ္ဇာလုပ်တဲ့ကလေးမလေးကလေးတွေဒီမလေးတွေ အာလူလေးတွေအာမြည်တွေကမျက်တွေကအဲ့ဒါပေါ်လာပြီမြည်တွေကမျက်တွေတော့ပေါ်လာတယ်ကိုမျက်တွေလက်ကလေးတွေသေးသေးလေးတွေပေါ်လာတယ်ဟောငါလည်းပါဝါတော်တော်မြင့်လာပြီပြီးတဲ့မျက်ကလေးတွေကြီးလာတော့ဒီနေ့မျက်ကလေးတယောက်ပါလာတော့သူကတော်တော်လေးကြီးရင်อืมဘုံဘုံကြီးအဲ့လိုလာတာဘုံဘုံကြီးပြီးတော့သမီးလေးအာပါပါဟိုကဖြစ်ပါဝါတက်လာတယ် အဲ့ဒါပါဝါတက်လာတော့ဘာလို့ကိုယ့်ကိုစဉ်းစားလာတယ်ဘာသာငါလည်းဘာသာမဟုတ်လိလာဟိုကြည်လာပဲဘာဖြစ်ပုံလိလာကြည်လာတယ်နေလာတယ်လေဟုတ်တယ်လားအသက်ကြီးဘာဖြစ်ပုံလိလာလဲသိဖို့နေလာတာပေါ့မသာဖို့နေလာတယ်ဟောငါပါဝါတွေတက်လာကိုကအဖိဖြစ်လာတယ်အဖိကနောက်ဘာတက်လာအောင်မသိသေးဘူးအဲ့ဒီတော့ ခါတရံကြလို့ရှိရင်ဘုန်းကြီးကကိုယ့်ရဲ့မိသားစုတိုင်းဝိုင်းများမှလာမရတဲ့ကုသိုလ်စိတ်လည်းဖြစ်တယ်ကုသိုလ်ဒီကဒီစိတ်ဖြစ်တယ်ဟိုကိုစိတ်ကမျိုးဆက်ဆိုတဲ့စိတ်မျိုးစိတ်ကမျိုးဆက်ဟိုအသိကိဋ္ဌာကြတဲ့စိတ်မျိုးဆိုတဲ့အသိကိဋ္ဌာကိုကြဩဘာဖြစ်လဲကုသိုလ်ဖြစ်တယ်ကာယကံကုသိုလ်လေးဒါကဝေယမုဇ္ဇလာလို့ကြတယ်အာမိတချို့ယောပုဂ္ဂိုလ်တွေကြဒီမှာလာပြီးတစ်ပည့်စီလာနေကြတယ်ဘုရားမှာသန့်ရှင်းလာလို့ကြတယ်ဩဗုဒ္ဓဝေယဝုဇ္ဇအဲ့ဒါတွေဟာဒီ ဘဝတန့်ရှင်းစေတယ်အရောက်ကိုလာရောက်ပြီးတန့်ရှင်းတဲ့ဒီပစီလဲတဲ့ပန်းနေလဲဟိုပတ်ပါတပတ်တစ်ခါဒီပန်းပန်းလဲတဲ့အဖွဲ့ကြီးတရားဘာနာလဲကြတာတဲ့ကောင်းတယ်ကောင်းတဲ့လုပ်ပြီးလောကမှာဘဝမှာရရှိကြတဲ့ဘဝကုသိုလ်စိတ်လေးတွေကုသိုလ်အာစိနေကံလေးတွေအများကြီးပြောင်းပူဇော်ကြရတဲ့အချိန်လေးကို ရောက်အောင်လာပြီအဲကြောင့်သွားသွားပေါ့လေဒါပဲဘုရားကို ဒါဆိုဘုရားလာပြီးပူဇော်ဒီပစ္စည်းပြန်လာတယ်ကိုတို့ဘုရားဥစ္စာအာပြီးကိစ္စပြီးပြန်ဘလောက်ကောင်းလဲဘဝမှာဒီစေတနာလေးတွေမရှိဘူးဒီဘဝမှာကောင်းတဲ့စိတ်ကောင်းစေတနာကောင်းစေတနာတရားတရားတွေအားကောင်းတဲ့ပုံကိုယ်တော့ကဲပြီတန်တရားတစ်ချောင်းလုံးပါနော်ဒီအပရာပရိယဝေရဏိယကတတ္တိယဘဝကတ္တဆောင်းလုံးပါကြောင့်ညင်ညွတ်တဲ့ညီသက်မှာကောင်းတာတွေပူခဲ့မယ် ဟိုတို့ကမကောင်းပေတဲ့ဒီဒီကောင်းဖို့ဆိုတာဆင်းရဲတာချမ်းသာတာအဓိကပရဏဟုတ်ဘူးအတိတ်ကတော့ကုသိုလ်ကလည်းလို့ဟောဆင်းရဲတယ်အပြည့်စုံဘူးသူတော်ဘာတိကဲတော့ချမ်းသာပြောပါတဲ့အတိုင်းဟုတ်ဒါပေမဲ့စေတနာကောင်းဖို့လို့လည်းဒီကဏ္ဍမှာဘာကောင်းဖို့လို့လဲစေတနာကောင်းဖို့လို့လဲစေတနာကောင်းရင်ဒါအကျိုးပေးကောင်းတယ်ဘုဘုဆရာတော်ကြီးကဟေးစေတနာကောင်းလို့ရှိခန္ဓာကြောင်းလို့ကွာ တဘဝဆင်းရဲမယ်တဲ့တဘဝတော့ဆင်းရဲမယ်နောက်ဘဝဒီမှာမဆင်းရဲတော့ဘူးသိကောင်းစေနာကောင်းပြီသစ္စာတရားတွေသိပြီးတော့နော်ဒီကဲဆိုပြုလို့ရတဲ့ကုသိုလ်ကောင်းမှုတစ်ခါတည်းလမ်းမှာအာကြောက်ခဲလေးတွေရှိတယ်ယူပြီးပြစ်ထားလိုက်တက်ခဲတွေရှိလမ်းမှာပြစ်လိုက်စုညကလုတ်တွေရှိယူပြီးတာပြစ်ထားလိုက်ဒါပဲစီနေလိုက်အဲ့တော့ဟိုတောင်ဘုံတရားမှာတစ်ခါတယောက်အမြဲတမ်းသတ်ရှိတယ် ဝေးတွေ့တဲ့တွေ့တဲ့ဝေးကိုစားကြတော့တာမှာအမြဲတမ်းစားဘူး။အာဒီလိုကိုစိတ်ကောင်းလေးစိတ်ကြီးတယ်။သူ့ရဲ့ဘဝမှာတန်တရာအတွက်သူ့မှာလက်ပြေတကားဖွင့်နေတယ်။လက်ရွာသုပတိဘဝကိုရောက်ဖို့တန်လေးအကျိုးပေးပြီးမှရှိတယ်။စိတ်ကောင်းလေးဘသူကခိုင်းတာမဟုတ်ဘူး။သူတစ်ပတ်ကလာခိုင်းလို့လုပ်တာကိုစိတ်နဲ့တကားကြီးမပင်မမှုလား။ ရည်ပင်မမှုဆိုတာရှိပြီးတော့မြတ်ပတ်တာကိုမကြည့်နဲ့ဒါဆိုတကယ်ကြီးမှဒီလိုကုသိုလ်ကောင်းမှုကဘာလို့တောင်းတာလဲတပိတော့အထူးတော့မတောင်းတာဘူးတပိတော့တန်ရှင်လုပ်တဲ့အတွက်ကြောင့်သံသရာမှာတပိတော့တန်တန်ရှင်ဖြစ်တန်တန်ရှင်ဖြစ်အေးစေတနာကောင်းရင်ကံကောင်းတယ်တော့ရောရောတခါတည်းမဆိုးနေမဆိုးနေမှာမဆိုးနေပေးခဲ့ဒါကြောင့်မဆိုးတဲ့အေးတလုံး မောပကြည်ပြီးပြန်လိုက်တယ်။အားကြောင့်လဲဆိုယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဒီဒီပုဂ္ဂိုလ်ကိုဆိုဘာကောင်းဖို့လို့လဲစေတနာနော်ဝတ္ထုဒါနလည်းရှိတယ်လို့စေတနာဒါနရှိရအဓိကစေတနာဒါနပါပစ္စည်းဥစ္စာသူတို့ကနေမှသိရှိနေတယ်ကိုကရာရှိနေရသူတစ်ပါးတစ်ထောင်လူလန်းကြီးကိုတရားလို့လူနေအောင်လည်းပဲကိုယ့်ကိုစိတ်ထဲမှာပြု ခဏခဏပြောသလိုပေါ့မလူလုံးမရှိမရှိတော့မလူဟုတ်ကဲ့လားဘာလို့မွဲတယ်လဲလူတန်းဖို့မရှိဘူးဒါနနေရင်မွဲတဲ့နော်ဒါနမပသန္တရာမွဲကနေရပြီသီလမပသန္တရာစင်ရဲကနေရသီလမပသန္တရာယောဂကလေးပြီသမထမပသန္တရာစိတ်စင်ရဲကနေလိဝိပဿနာမပသန္တရာနိဗ္ဗာန်ခွဲလိပြီ ဒါနာနေရင်မွေးတတ်တဲ့သီလနဲ့တော့ယောဂဖြင့်သမထဖြင့်တော့စင်စင်ရတဲ့ဝိပဿနာနဲ့တော့နိဗ္ဗာန်ခွဲဒါဆိုရင်ဧကံစွန့်ကြမှုလည်းနိမ့်မဲ့ဘလို့ရှိရကာယကံမြောက်လည်းကာယကံကုသိုလ်ရှိရကာယကကာယကံမြောက်ဘုရားဝေယောဘုရားသနာဝေယောဝိပဿနာဒါတော့မနဲ့ပတ်သက်ပြီးကုသိုလ်စီကွာယောဂဗယမလာနဲ့မိမိဘုရားစီမှာဘုရားတန်တန်ရှင်းရှင်းတော့ခန္ဓာကြဘုရားစီကြအာအဲ ဒီကောင်းနေတဲ့ပေါ့ပြည့်ပြည့်နေတဲ့ပဲပိတ်ကိုအုံနေပိတ်ကိုအုံနေပြည့်နေတာပဲဘုရားကနေပါဆုံးအဲ့ဒါတွေကဟုတ်ငဲတယ်လို့ကိုပြုပြမယ်လုပ်ငန်းတွေဒါမနေ့မဟုတ်လားတရှင်းလို့အဲ့ဒီစေတနာလေးတွေဘုရားကိုဘုရားရှင်မှာတောင်းတော်ရေးကဘုရားရှိခိုးဘုရားရှိခိုးမှန်ရဲ့လားကိုပေါ်မြင်တယ်ငဲတယ်ဘုရားရှိခိုးမှန်ရမနေ့မဟုတ်လားဒီဘုရားကိစ္စကိုဘုရားရှိခိုးတောင်းတော်ရေးကတန်ဒီပါရစီပန်းလေကိုအိမ်ထဲမှာပန်းဆိုတာက ပြင်မှာသွားဝယ်ဝယ်လဲဝယ်မဝယ်နိုင်ခြံထဲမှာပန့်ပြီးစိုက်ခိုင်းရဘင်းတော့ငယ်ငယ်တုန်းကဆိုပုဂ္ဂနာတောင်းပါလဲဝဲလဲရမှာမှတ်ပြီးဆရာတော်စိုက်ထားဒီရှင်ကြတယ်နေရဲပြီးကွက်တာဟိုလှတလားမမေးနဲ့အဲ့ဒါဆရာတော်ကကိုယ်တွေလားတောင်းသားတွေလားအဲ့တော့ပတ်ခုဘုရားပင်ဘုရားပန်းတယ်အာကိုယ်တွေတောင်းသားတွေကိုယ်တွေခါနဲ့ပန်းပြီးခိုးပြီးရတယ်အရာပါရတယောက်တပကများကြီး နေ့စဉ်နေနဲ့လို့လို့ပါခါရင်ကြလိုက်တဲ့ဘုန်းကြီးအဲ့ဒီကြောင်းသွားလို့အဲ့ဒါမျိုးစိတ်မကောင်းချင်ဟောဘာမင်းကြီးမတော်မင်းတို့ကစိုက်တယ်ဘုရားကျင်ခဲ့တာမရှိတော့ပါလားအဲ့စိတ်မကောင်းချင်ဘွားဝင်နေအဲ့ဒါပန်းမင်ကိုစိတ်စိတ်မကောင်းချင်ဘာမှစိတ်မကောင်းဒီမှာကတော့စိုက်ခဲ့ရတာအိုးပေါက်ပြီးဆက်ပြီးတော့ဒါရွေးရတူးဆွငငယ်တော့ဆိုအဲ့လိုလိုပေါ့နော် တကယ်တန်ဖိုးရှိတဲ့အလုံးပြောတာတန်ဖိုးရှိတဲ့ဘယ်ပန်းပန်းမေစိုက်ထားတဲ့တန်ဖိုးရှိဘယ်ချင်းကိုလူရတာသိပြီအားရှိသိပြီစေတာလေသိကောင်းစေတာကောင်းထားလို့ဒီဘုန်းကြီးတို့ရန်ကုန်ကြောင်းမှာအမြဲတမ်းနေဒီပါနဲ့ဦးစင်းနေစိုက်တယ်ဟိုအဘမသိတဲ့အာကြီးတဲ့နောက်မှာဒေသနာကြပြီအဲ့ဒါဘုရားပန်းတဲ့ကိုတို့လို့စေတနာတရားဓမ္မလူစေတနာသူစေတနာဒီကိုပြုပြီးမယ်ဟုတ်တယ်လား အဲ့ဒီစေတနာတရားဓာတ်တို့မိမိဘဝကောင်းသောအပြုပေးစီတာ။ကောင်းတဲ့စေဘုရားရှင်ကြည်ကိုတော့ကရှင်ဘာကူလာမဖြစ်လည်းအောင်လေ။ဒီတော့ဝိဇ္ဇာဆိုဝိဇ္ဇာဆိုဝိဇ္ဇာဆိုဖြစ်တယ်။အဲ့တော့တော်ထဲမှာတရင်တော်လည်းပဲပစ္စကပုဒ်တာရှိတဲ့ဒီလိုကောင်းဖြစ်တယ်။သူကပန်းနေပန်းမင်းလေးတွေပန်းပွင့်လေးတွေကိုပန်းမင်းတွေပေါင်းပြီးတော့ ပန်းပွင့်လေးလေးခိုးပြီးတာပေါင်းတယ်ပန့်စီးလို့စီးဖြစ်နေပန်းပွင့်လေးလေးစီးဖြစ်နေပေါင်းထုတ်ပြီးတော့တန်ကတော့ရှိတယ်ဉာဏ်နဲ့သူတန်းတော့ပါဆုံးတယ်ဒီစိတ်ရတဲ့ကုသိုလ်ကိုပြီးတော့အာသဘောကုန်ကလည်းယဟန္တာဖြစ်ရတဲ့ကံဒီလောကပြရပါတော့အနာမဲ့လူရှင်ပါကုပန်းပြီအဲ့ဒီပန်းနေတဲ့က ပန်းဝင်လေးတွေခူးပြီးတော့ပန်းဝင်လေးတွေကိုဆေးဖြစ်နေသူ့ထောင်းပြီးတော့လူတန်းတယ်နော်လူတန်းတယ်သူစေတနာလေးတန်ត្រာတစ်ချောင်းလုံးမှာတဲ့အဲ့ဒီဝိဇ္ဇတုကသူတွေကြတော့သူဖြစ်တယ်ဘဝမှာနှပ်ပါဘဝသိလှပါတဏ္ဍာကိုအရှင်းတယ်ယောဂပြင်းတယ်လူတဲ့လူတဲ့လေးစားတယ်လူတဲ့လက်အုပ်ရှိရှင်နဲ့စိတ်ရှိလူရှင်ရဲ့တောင်းပါယောဂတိကင်းပြီးတော့အသက်ရှိတယ် နောက်ဆိုဖယားပွင့်လာတဲ့အခါမှာဒီဘဝဟာအနာမရှိတဲ့ဘဝဖြစ်နောက်ပြိဋိဘံစံကားကြီးနာမှာဘွာတဲ့အနှဲငယ်တစ်ခါပဲတန်းနေတယ်ဗျာဘွာလို့တော့မတန်းဘူးနော်ဘွာတွေတန်းတာလေအဲ့ဒါယောဂတစ်ခုပဲတန်းတာလေယောဂတစ်ခုပဲတန်းတာပြိဋိဘံစံကားကြီးကိုတစ်ခါပဲတန်းတယ်ကောင်းလိုက်တယ်အဲ့ဒါဘာကောင်းခဲ့တယ်မေစေတနာဒါကောင်းတယ်ပန်းမွေလေးတွေလူအညက်အချမ်းထဲမှာပန်းမွေစိုက်စိုက်ပန်းယုတ်ကလေးတွေစိုက် အဲ့ဒါဘုရားကိုအောက်ဆုံးမှာပန်းရွက်ကလေးတွေလို့တရွက်နဲ့တရွက်နှစ်ရွက်ကိုပြီးတော့အောက်တော်ကြီးထဲမှာပန်းရွက်ပန်းအဖြစ်အာပတ်စံမပုံမဲနဲ့ကုသိုလ်ရတယ်ဗျာပတ်စံမပုံမဲနဲ့ကုသိုလ်ဖြစ်အဲ့တော့ကုသိုလ်စေရနာနော်စေရနာဒီစေရနာတတ္တိယုတ်ဒီဘဝကိုတန်လာတစ်ချောင်းလုံးမှာဖြစ်တယ်အကျိုးပေးတန်တယ်ဟုတ်တယ်နော်သစင်တယ်ပြီးတော့ခန္ဓာ၅ပါး ယုံနဲ့ဓမ္မသင်္ခါရတရားတို့ပေါ်မှာမမြဲတဲ့သဘောကိုမြင်အောင်စီးရတဲ့သဘောကိုပြအောင်အစိုးမရတဲ့သဘောကိုမြင်အောင်ကြည့်အခုခန္ဓာကိုယ်ကြည့်ထိုင်နေတဲ့အခါမှာခန္ဓာဖောက်ပြန်တောင်းနေပြင်းနေထုတ်ပြင်းပြီးဖြစ်တိုက်ခဲပြီးအဲ့ဒါဟာယောဂဖောက်ပြန်ခန္ဓာကဖောက်ပြန်နေတယ်အာဝဏညာလေးတွေတွင်လိုက်သူရရှိတတ်တဲ့ခန္ဓာကိုယ်တရားနာနေတဲ့အချိန်မှာခန္ဓာတစ်ခုလုံးညံနေချုပ်ပြီးတိုက်တော့ခန္ဓာက တရွာရွာတမွားမတဖြုတ်ဖြုတ်တလုံးလုံးဖောက်ပြန်အမြဲတမ်းဖောက်ပြန်ဖောက်ပြန်နေဖောက်ပြန်တဲ့သဘောတက်ကိုညှက်ကပ်ပြီးတက်တက်ခဲ့တယ်ဟောခန္ဓာကြီးကအသုံးမကျတဲ့ခန္ဓာကြီးပါလားမကောင်းတဲ့ခန္ဓာကမကောင်းတာကိုပြန်နေမှာမဟုတ်လားဟောခန္ဓာစုခန္ဓာစုခန္ဓာသုံးမကျတဲ့ခန္ဓာကြီးအကုတ်ကိုဟုတ်လာပြီလေထင်ခဲ့တဲ့ခန္ဓာကြီးကဘာတစ်ခုမှအမြဲတမ်းကြီးမရှိပါလားတဲ့လို့အနိစ္စကို နိစ္စလို့သဘောပေါက်ဩမမြဲတဲ့ခန္ဓာဆင်းရဲတယ်ဆင်းရဲတဲ့ဒုက္ခဒုက္ခဒုက္ခဆိုတာအသက်ကအော်ရတာဟုတ်ပါပဲနဲ့ခန္ဓာကဆင်းရဲတာလေးကိုကြောင်းကြလေးစိုင်းကြည့်ပြီးတော့တွေ့ခန္ဓာကဆင်းရဲတဲ့သဘောတက်ပေါ်မှာအကက်ကကြောင်းကြလေးစိုက်ကြည့်ဩဆင်းရဲတဲ့ဒုက္ခဆိုတာတောင်းပြောတာကိုဘုရားကကြည့်တယ်အဲ့ကြတောင်းကြသင်ကြအောင်ကြတဖြည်းဖြည်းနဲ့အသက်ကလေးနည်းနည်းကြီးလာတဲ့ပုဂ္ဂိုလ်ပိုဆိုးတယ် အသက်ပိုပြီးတော့ကြီးလာတဲ့ပုဂ္ဂိုလ်ကထိုင်လို့အဆင်မပြေဖြစ်လာဟာလို့အဆင်ပြေသွားဟလာတာအဆင်မပြေဖြစ်လာဘာလို့ခန္ဓာကိုယ်ဇရာထောင်းလာဇိဒနာဓာတ်တွေပစ္စည်းလာတဲ့ခန္ဓာစိတ်ပိုင်းဆင်ရတဲ့ပစ္စည်းယုတ်ကလစီပစ္စည်းလာတဲ့အဆင်မပြေဖြစ်လာမကောင်းတာတွေများလာဒါကိုမြတ်စွာဘုရားကဒုက္ခအန္တကထိုဒုက္ခအဆုံးကိုရုပ်ထွက်နိုင်အောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ် ဘဝတန်ဖို့အကြီးဆုံးပုဂ္ဂိုလ်ပဲဒုက္ခံဒုမကံဝတ္တတနာသမုဒိယောဘဝဤတော်နာမနိဗ္ဗာန်မေကောလောကုတ္တရောမတော်ဘုရားကဒေဝမကံပုံသုံးပါးနဲ့ဖြစ်သောဝတ္တံကိလေသာဝတ္တံကာမဝတ္တအကြောင်းရင်းကံဖြစ်ပေါ်လေရှိသောဝိပါကဝချက်ပါတိအာခန္ဓာ၅ပါးယုံနဲ့ဓမ္မသင်္ကာရတရားညူသည်ဒုက္ခံအမြင့်မြတ်ပြအိုနေရတဲ့ဒုက္ခအမြင့်မြတ်ပဲနာနေရတဲ့ဒုက္ခသိကျပစ္စည်းအောင်ကောင်းနေတဲ့ခန္ဓာဒုက္ခသစ္စာပါဒက တဏအာယုမန်တမြတ်ဒီပုံမှာအမြင့်မဲ့ပဲနှစ်သက်တွဲတာပြီးနေတဲ့တဏဆုတဲ့သမုဒ္ဒရာသစ္စာတရားသည်တဏဆုတဲ့အာယုံတရားသည်သမုဒ္ဒရာသမုဒ္ဒရာသစ္စာသည်ဝေဖြစ်သည်လိုခြင်းတတ်မဲ့နှစ်သက်နေတဲ့စိတ်ကလေးကတဏဘဝကိုလိုခြင်းနေတဲ့တန်ត្រာမှာလိုခြင်းနေခန္ဓာကိုလိုခြင်းတတ်မဲ့တဲ့စိတ်တဏတဏကသမုဒ္ဒရာသစ္စာဆင်းရဲစေတတ်တယ်သူသမုဒ္ဒရာသစ္စာကဆင်းရဲစေတတ်တဲ့အကြောင်းတရား ဒုက္ခသစ္စာကဆင်းရဲခြင်းဒုတရားဒါဆိုရင်ဤတော်တော်နာမနိဗ္ဗာန်နိဗ္ဗာန်အိုခြင်းကိယနာခြင်းကိယကိခြင်းကိယနိဗ္ဗာန်ချမ်းသာသည်ဤတော်တော်နာမဤတော်တာသစ္စာသည်ကိုဖြစ်ဒုက္ခဒေမကဝတ္တတနာသမုဒယောကိုဤတော်နိဗ္ဗာန်မေကောလောဘုတ္တရောမတောလောကုတ္တရောလောဘုတ္တနဲ့ဖြစ်သောမေကောမေကေချက်ပါခြင်းတရားသည် ဘေကောသောတပတ္တိမဉ္ဇဉ်ပုညံတရကမေမဉ္ဇဉ်ပုညံနာဂမယရတ္တမဉ္ဇဉ်ပုညံဖြစ်တဲ့မလေးပါဘောရိသွားတိလောကုတ္တရာတရားတိလောကုတ္တရာလောကုတ္တရာတေတိဘဝေဖြစ်၏မက္ခသစ္စာမက္ခသစ္စာဖြစ်ပါပြီမက္ခေချစ်ပါခြင်းတရားတိလောကုတ္တရာတရားပဲဒီတရားလေးတွေကိုဒကာရမပြီကနံပါတ်1နာဆင်ခြင်ပြီးဩဒုက္ခဒုက္ခခန္ဓာကိုစိုက်ပြီး ညံ့ညံ့မမှတ်နိုင်တော့မှဒုက္ခဒုက္ခလို့ဆင်ခြင်တာဩခန္ဓာကိုယ်မကောင်းတဲ့ခန္ဓာကမကောင်းတာပြနေပါမဟုတ်လားငါတို့ရဲ့အမေဖေးဒီမကောင်းတဲ့ခန္ဓာကိုယ်ကြီးရတော့မကောင်းတဲ့ခန္ဓာကိုယ်ကဲ့ပြီးနာကဲ့ပြီးပြသွားပြီငါတို့တဲ့ဒီကနေ့တရွေ့ရွေ့လေးနဲ့အိုနေပါပေါ့လားငါတို့ရဲ့အမေဖေးသွားတယ်လို့ငါတို့တနေ့ကြလို့ရှိအိုဘေးကိုထန်နာဘေးလံပြေးလန်းတဲ့ကိုရောက်အိုဘေးကိုထန်လာ အိုဘေးရအိုရာကနာယာတို့သွားလိုက်နာယာကသေရာတို့သွားရမှာပါလားဩခန္ဓာခန္ဓာခန္ဓာမကောင်းလိုက်တာခန္ဓာကိုမကောင်းလိုက်တာခန္ဓာကိုမကောင်းလိုက်တယ်မကောင်းတဲ့ခန္ဓာကမကောင်းတာတွေပြနေမှာပေါ့လားခန္ဓာကပြတာလေဉာဏ်ကလေးနဲ့ထောက်ပြီးကြောင်းကြလေစိုက်ဒုက္ခသစ္စာမှာမေကသစ္စာမေကသစ္စာမှာនិရောဓသစ္စာ ရင်တို့လူဖြစ်ရကြုံနဲ့သွားပြီလူလောကကြီးကိုခက်တာကန္တာအလင်လာရကြုံနဲ့သွားပြီဒီတရားအသိရှိသွားလို့ဒီကုသိုလ်လေးတွေအမြဲတမ်းဆက်သွားလို့ဒါကြောင့်မလို့ခန္ဓာတကူလို့ခန္ဓာနဲ့ဆင်ခြင်ပြီးဟောမမြဲတဲ့ခန္ဓာကမမြဲတာတွေပြနေပြီကိုဆင်းရဲတဲ့ခန္ဓာကိုယ်ရဆင်းရဲတဲ့တရားတွေပြနေမှာပေါ့လားဟောခန္ဓာတကူလို့မှာပါတကူမှာအဆူရတရားမရှိ ပို့ထားသလိုမနေတဲ့ခန္ဓာကိုယ်ကိုယ်ကမအိုခြင်းဘူးတပြေပြေအိုလာတယ် ကိုကယောဂမျိုးဝေဒနာဖြစ်ခြင်းဖြစ်လာတယ်ယောဂနှိစ္စယောဂနှိစ္စဖြစ်လာတယ်ကိုကသိခြင်းတရားကိုမဖြစ်ခြင်းဒါပေမဲ့ခန္ဓာရဲ့လမ်းစဉ်ကကံဤစီမံထားသောခန္ဓာတို့ပြည်ဒီမှာသူရကဝေယမနာနာယမသိဩကောင်းရာကမကောင်းရာကိုသွားတာကိုအသက်လေးနည်းနည်းငယ်ရွယ်တဲ့အခါမှာကောင်းတယ်လို့ထင်ခဲ့ရတယ်နည်းနည်းလေးတော့အသက်ကလေးတွေရလာတဲ့အခါမကောင်းဘူး။အော်ခန္ဓာကိုဒုက္ခဆိုတာကိုပြောတာ ဆင်းရဲခြင်းအမှန်တရားဆိုတာတောင်ကိုပြောတာကိုဩမြတ်စွာဘုရားပြောတာမှန်လိုက်တာဘုရားရှင်မိန်တော်မူတာမှန်လိုက်တာဩဘုရားရှင်အတတ်ကိုမကောင်းမကောင်းမကောင်းမကောင်းဘာကိုပြောတာမှန်လိုက်တာဘုရားဘာဘာဘုရားဘာဘာဘုရားခန္ဓာကြီးမကောင်းဘဲခန္ဓာကိုဆင်းရဲနေတဲ့မြတ်စွာဘုရားဘုရားရှင်မိန်တော်ဒီခန္ဓာကိုယ်ကြီးဘာမကောင်းတာမရှိဘူးဘုရားမကောင်းတာတွေနဲ့ဆုထတဲ့ခန္ဓာကိုယ်ကြီးပါဘုရားကိုယ်ခန္ဓာကိုယ်ကိုဉာဏ်ဖြင့်တောင်းကြဆိုင်ပြီးသုံးသပ်တတ်မယ် ဆင်ခြင်တတ်မယ်ပွားများတတ်မယ်ဆိုတာပါရမီဖြစ်ကုသိုလ်ပါရမီဖြစ်အဲ့လိုပါရမီတွေတဖြည်းဖြည်းတဖြည်းမှမြပြည့်ပြီးတော့တစ်ချိန်ချိန်မှာတို့ပါရမီတတ်ခါကညံကပ်ပြီးတော့အပေတကားပိတ်တဲ့အတိတုညံတို့ရသွားရင်လူဖြစ်ကျုံနဲ့သွားပြီလူဘခိတ္တကဏအလယ်လာရကျုံနဲ့သွားပြီဒါကြောင့်တရားဓမ္မတို့သူကအလယ်လာရကျုံနဲ့အောင်ဒါနသီလကိုအခြေခံထားသောဝိပဿနာဉာဏ်လေးပွားများတတ်အောင် ကြိုးစားနိုင်ကြပါသည်ပွားများနိုင်ကြပါသည်အားထုတ်နိုင်ကြပါသည်ကြိုးစားပွားများအားထုတ်နိုင်ကြကုန်လေဘုရားစာရှိသောအရိယာသူတော်ကောင်းများသိရသောဒုက္ခသစ္စာကိုအပိုင်းခြားသိနေကြပါသည်အမေလေးပုံရောက်စဉ်နဲ့သောသမုဒိယသစ္စာကိုပဲသောအမကသစ္စာပွားများလို့နိရောဓသစ္စာနိရောဓတဘက်ကို ကောင်းစွာမသွေးလန်းတဲ့နိုင်ကြပါစေကုန်သတည်း